ခန်းကြီး၄အငယ်၁မှ၈တဖန်တုံအချင်းလူသားအုတ်ပြားကိုယူ၍တင့်ရှိမှထားပြီးလျှင်ယေရုရှလင်မြို့ပုံကိုရေးလော့မြို့ကိုဝမ်း၍မြို့ပြင်၌တက်တည်လော့မြေယိုးကိုလည်းဖို့လော့တပ်သားတို့ကိုလည်းခင်းကျင်းလော့မြို့ပတ်လေတွင်ဝက်ခွတိုင်တို့၌တုံးတို့ကိုလည်းဆွဲထားလော့ထိုမှတပါတံပြားကိုယူ၍တင်နှင့်မြို့ဆက်ကြားမှ တန်ရိုးဖြစ်စေခြင်းဟာထောင်ပြီးလျင်မြို့တစ်ဖက်၌တင်ဤမျက်နာကိုထားလောထိုသို့ဝိုင်းထားသဖြင့်ထိုမြို့သည်ဝိုင်းထားခြင်းကိုခံရမည်ဤဒီကဣတရေလအမျိုးအားနမိတ်လက္ခဏာဖြစ်လိမ့်မည်ထိုမှတပါတင်သည်လက်ဝဲနံဆောင်ဖြင့်အိပ်၍ဣတရေလအမျိုး၏အပြစ်ကိုထိုနံဆောင်၌တင်ထားလောထိုသို့အိပ်ရသောနေ့ရက်အရေးအတွက်အတိုင်း သူတို့အပြစ်ကိုခံရမည်အကြောင်းမူကားအရက်390အရေအတွက်အတိုင်းသူတို့အပြစ်နှင့်ရှင်သောနှစ်ပေါင်းကိုတင်ဤအပေါ်၌ငါတင်ထားပြီ ထိုတို့ဣဒရေလအမျိုး၏အပြစ်ကိုတင်သည်ခံရမည်ထိုနေ့ရဲ့စေပြီးမှတဖန်လက်ရနံဆောင်ဖြင့်အိပ်၍အရက်40ပတ်လုံးယူရအမျိုး၏အပြစ်ကိုခံဦးလော နှစ်အစား၌ရက်ကိုငါထားပြီး တင်သည်ယေရုရှလင်မြို့ကိုဝိုင်းထားသည် အမှုမှာ မျက်နာထား၍လက်ယုံကိုဆန့်လျက်မြို့တစ်ဖက်၌ပရောဖက်ပြုရမည်ငါသည်တင့်ကိုချီနှောင်၍ဝိုင်းထားခြင်းအမှုကို ပြုရသော ကာလမစေမီတင်သည်တစ်ဖက်မှတစ်ဖက်သို့မဆောင်ရအငယ်ကူမစခုနှစ်ထိုမှတပါဂျုံဆန်မူယောဆန်ပဲဆန်နှမျိုးနှင့် ပြောင်းဆန်ကောက်ဆန်တို့ကိုယူ၍ အိုးတလုံး၌ရောနှောလျက်ထားရမည်နံဆောင်တစ်ဖက်ဖြင့်အိယာသောနေ့ရက်390ပတ်လုံးထိုရောနှောသောဆံကိုမုတ်လို့၍စားရမည်ထိုမုန့်ကိုတနေ့တနေ့လျင်အကျက်20စီချိန်၍စားရမည်ရေကိုလည်းတနေ့တနေ့လျင်တပတ်စီချိန်၍တောက်ရမည်မူယောမုံပြားကိုစားတဲ့ကဲ့သို့စားအံ့သောငါ လူများရှေ့တွင် လူဤမစင်နှင့် ဖုတ်ရမည်ထိုသို့ငါနှင်ထုတ်ရာအရပ်တပါးအမျိုးသားတို့နေရာ၌ဣတေလအမျိုးသားတို့သည်ညဉ့်ညူးသောမုံကိုစားရကြမည်ဟုထာဝရဘုရားမိန်တော်မူ၏ငါကလည်းအိုအရှင်ထာဝရဘုရားအကျွန်ုပ်သည်ညဉ့်ညူးခြင်းသို့ မရောက်ပါသည်အလိုလိုတည်သောအကောင်သားရဲကပ်၍တည်သောအကောင် ယွန်ရှာပွေသောအကောင်ဤအသားကိုငယ်သောအသက်အရွယ်မှဆ၍ယခုတိုင်အောင် အကျွန်ုပ်သည်မစားပါဟုလျှောက်လျင် လူဤမစင်အရာ၌နွားချေးကိုငါပေး၏နွားချေးနှင့်တင့်မုံကိုဖုတ်ရမည်ဟု မိန်တော်မူ၏တဖန်တုံ အချင်းလူသားယေရုရှလင်မြို့၌မုံအထောက်အပင့်ကိုငါချိုးမည်မြို့သားတို့သည် မုံကိုချိန်လျက် စိုးရိမ်သောစိတ်နှင့်စားရကြမည်ရေကိုလည်းခြင်လျက်မိမောတွေ့ဝေခြင်းနှင့်တောက်ရကြမည်မုံနှင့်ရေခေါင်းပါသဖြင့်မြို့သားတို့သည်တညီတညွတ်တီမိမောတွေ့ဝေ၍မိမိတို့အပြစ်ကြောင့်ပိန်ကြုံခြင်းတို့ ရောက်ရကြမည်ဟု မိန်တော်မူ၏